သီလင်္ကာနိုင်ငံစင်ကာပူနိုင်ငံမလေးရှားနိုင်ငံယိုးဒယားနိုင်ငံများမှသာသနာပြုခရီးကြွချီတော်မူရာမှ ကျမ်းမာချမ်းသာစွာဖြင့်ပြန်လီကြွချီတော်မူလာပါသဖြင့်ဘုရားကြီးတော်အပေါင်းဝမ်းမြောက်လှပါ၏ဗျာမေလ29ရက်မှဇူလိုင်လ23ရက်အထိရက်ပေါင်း96ရက်တိုင်တိုင်ကျေးဇူးတော်ရှင်ဆရာတော်ဘုရားကြီး မိမိကျမ်းမာရေးကိုငဲ့ွက်တော်မမူပဲ ကပ္ပတိုင်းသားပြည်သူအပေါင်းတန္တရာကြီးမှလွတ်မြောက်ရာလွတ်မြောက်ကြောင်းအတွက်ရည်ရွယ်မျှော်ကိုသနာတော်အဖြစ်သာသနာပြုခရီးကြွားရောက်တော်မူခဲ့သည်ကိုဘုရားတပည့်တော်များယနေ့နှစ်တောင်းအားရရှိလစွာဖြင့်မင်္ဂလာတော်လေးစိတ်မှစီးကြိုကြတော့ကြပါပြီဗျာ ကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးတနာတော်အဖြစ်ဘုရားတပည့်တော်များခရီးရောက်မဆိုင်နှုတ်ခွန်းချက်ဩဝါဒတော်မြတ်ဒေသနာတော်မူပါယံဘုရားတပည့်တော်များလျှောက်ထားတောင်းပန်အပ်ပါသည်ဘုရားပထမဦးစွာကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးအားအားလုံးသောတပည့်ယောဂီအပေါင်းကဩကာသဖြင့်ရှ िख ိုးမတော်ကြရန်ဖြစ်ပါသည်ဘုရား Oh. ၌ပူဇော်သူကိုခန္ဓာမူလိုက်သောအရဟတာကိုစရှိသောကိုယ်ပါသောဂုဏတော်နှင့်ပြည့်စုံတော်မူသောဘုရားယရနာသွာဃာတဒါကုံစရှိသော၆ပါးသောဂုဏတော်နှင့်ပြည့်စုံတော်မူသောတရားယရနာသောပတိပါဏဒါကုံစရှိသောကိုယ်ပါသောဂုဏတော်နှင့်ပြည့်စုံတော်မူသောသံဃာယရနာအတိဟုသောယရနာများသုံးပါးတို့ယူရင်းများတို့လည်းအုံမိုး၍ရှိခိုးပူဇော်ကုညောမှလည်းဝရောကြသော ပနာမကုသိုလ်ကံစေရနာတို့ရဲ့စွမ်းအားနှင့်ပေါ်တို့ကြောင့်ဘေးရန်အတဲဟုသမျှတို့မှာအခါခါသိင်ကင်းလို့ငြိမ်းချဝေးပွားကြ၏သက်ရှိခြင်းနာကင်းခြင်းချမ်းသာခြင်းချမ်းသာခြင်းအစရှိသောအလိုရှိအတောင်းတာသောလောကီလောကုတ္တရာကောင်းခြင်းချမ်းသာမင်္ဂလာပေါင်းတို့နှင့်ပြည့်စုံကြပါစေ။ ဗျာယောဂီတွေ7ပါးသီလစောင့်တည်တာလည်းသင်ပုဂ္ဂိုလ်ရ9ပါးသီလကိုယ်သီလနဲ့ကိုယ်အောင်ယူပြီးတို့ရုပ်ပဲစောင့်တည်ကြပါစောင့်တည်ပြီးတာပြည့်စုံပြီးတာတွေပဲဟံဗန္တေသီတရဏေနသာသင်္သသီလံအချင်းကသမဏဂတံပောဇထသီလံ ပွားငါးပါးသီလကိုသင်္ဃာ7ပါးရှိသောဥပုသ်သီလကိုရည်ရွယ်ရရှိသည့်တိုင်းသောက်တည်ပါ၏ရှင်ဘုရားဣဒ္ဓမေပုညံအာရခယဝဟံဟောတု နှင့်တကွာအာဘသီလသစ္စာသီလကိုသောက်တည်ကျင့်သုံးရသောသီလကုသိုလ်စေရနာကျိုးဆို၍ကိုမြော်ကြောရသောကုသိုလ်စေရနာသရှိသောဒီကောင်းမှုအပေါင်းသည်အာရောတရား သမာဓိသကုဝေသုံးပါးနဲ့လားတယ်ကွာပင်စသီလ၅ပါးသီလဟော၎င်းအသင်္ဃဘောဓထသီလအင်္ဂါ၈ပါးရှိသောဥပုသီလဟော၎င်းပါရိကံတတော်မိမိတို့ရည်ရွယ်ချင်းရှိသည့်အတိုင်းမကြုံဖို့ပြောင်းကြရအောင်ကောင်းမွန်သောထင်းရဆောက်ကြရဗမာဒနာမမေသောတတိတရားဖြင့်သံပါရေထပြည်စည်းပြည်စုံအထောက်ကြကုန်嗯。 ဘုန်းကြီးတို့ဒီကသာသနာကြီးသွားတာနဲ့ကြားလာတဲ့အကြောင်းအကျိုးချုပ်ပြောရမှာဒီကသွားတယ်ကကျိုးရမှာမနေ့ပိုင်းရောက်ပြီးတော့နေဆုံးဟောမှာစားပြီးညနေပိုင်းကျမှဒီသင်္သေး ကျင်ကြတာကညနေပိုင်းကျမှသူကဆော့ပါတယ်အဲဒီမှာညနေပိုင်းအဲဒီမှာညနေပိုင်းနာရီတော့ကောင်းမှမေခွန်နာရီတော့လားခွန်နာရီတော့ဖြစ်ပါလိမ့်မယ်မှာအဲဒီမှာဆော့တော့ရှင်သေးကြတော့နောက်တည်းမနေ့နောက်တည်းမနေ့ကျမှပြင်သေးရောက် သင်တဲ့ကြတော့အဲဒီလေယာဉ်ကဆင်းပြီးတော့နောက်ထပ်လေယာဉ်စောင့်နေရတယ်။ဘာကြောင့်လဲဆိုရင်လမ်းမှာတနေရာမှာဒီနေ့ဆင်းပြီးတော့နေရင်းနဲ့ဒီကတို့နည်းနည်းပါးပါးပြင်ရတယ်ဆိုတာပဲဒီမှာနှစ်နာရီတော့လားသုံးနာရီတော့လားကြာပါတယ်။အဲ့ဒါနဲ့မူလကအဲဒီလေယာဉ်ရောက်ဆက်ပြီးတော့ ထွက်ဖို့စီးဖို့လေညာငါမရှိဘူးသူကထွက်သွားတယ်။ဒါနဲ့နောက်ထပ်လေညာစောင့်နေရတယ်။တဏှာကြီးတော့စောင့်ရတယ်။အဲဒီကနေပြီးသွားတော့တဏှာကြီးတော့ကြာပါတယ်။ဒီပမာဏကြီးနဲ့ဆိုရင်တော့10နာရီလောက်ရောက်သွားတာပေါ့။အင်္ဂလာနာရီကတော့တဏှာကြီးတိုးထားတယ်သူကခုနေတာကလား။ သူက10နာရီ10နာရီမူလက10နာရီရတော့7နာရီဖြစ်နေတာပေါ့လေ7နာရီတော့မှဟိုကရောက်အဲဟိုကလာပြီးတော့အောက်စဖို့ဌာနမြတ်စွာဘုရားလာပြီးတော့ချူဆိုးနေပါတယ်သူတို့ကားနဲ့တနာရီလောက်သွားတော့အဲဒီကောင်သူတို့ကမ္မဋ္ဌာန်းဌာနရောက်အဲဒီမှာမြေလုံးစားရတယ် သူတို့ထားတဲ့နိုင်နဲ့ဆိုဆန္ဒနာရှိနေပါလေဒါပဲနဲ့လို့ဟောတဲ့ကမုန်းတော့မလွယ်သေးပါဘူးမလွယ်တာကသူတို့နိုင်နဲ့တနာကြီးကြော်မှာပါဟောဟိုနိုင်ရတနာကြီးစော့ပြီးတိုးတော့ဟုတ်ပါစေတနာကြီးပါပဲစေတနာကြီးရောက်တော့ပါဒါမျိုးသူစေတနာကြီးရှင်းအဲဒီမှာရောက်ပြီးတော့ဒီ29ရက်သွား30ရက်ရောက်30ရက်ရောက်ပြီးတော့31ရက် နာအဲဘုဇမြင်နေကြမှာကမ္မဋ္ဌာနာစပြီးတော့ဖွင့်ရပထမတစ်ကြိမ်ကမ္မဋ္ဌာနာဖွင့်တော့ပရိဒါသိမ့်မများသေးပါဘူးလို့20ကျော်လောက်ပဲရှိပါတယ်အဲ့ဒါကဘုဇနေကလည်း30လည်းပို့ပြီးလက်မခံပါနဲ့လို့လည်းပြောတယ်ယောဂီတွေများရဲ့တာဝန်လေးတွေပါ ဘဝပုဂ္ဂိုလ်တွေပြောတာအင်္ဂလိပ်လိုပြောမှာစကားနဲ့ဆိုင်တဲ့လူတွေအင်္ဂလိပ်လိုပြောတယ်လည်းတောင်းသေးအဲဓမ္မရှင်က20လောက်ပဲရှိပါရဲ့ဘုညာလည်းပဲမနေ့ကလိုပဲကဘာသာသနာပြုတရားအင်္ဂလိပ်လိုဖတ်ပြီးတော့ဟောပါတယ် ပထမတစ်ချိန်ပြီးတော့ဒုတိယတစ်ချိန်ကျတော့နောက်ထပ်ယောဂီတွေတိုးလာတာအရင်ကပထမတစ်ချိန်ကယောဂီတွေကလည်းတချို့ကမပြမအောင်ဆက်ပြီးအားထုတ်အဲဒါနဲ့30လောက်ရှိပါတယ်နောက်နောက်တစ်ချိန်ကျတော့အဲဒီမှာဂျွန်လား ကုန်ပြီးတဲ့နောက်အဲကျူလိုင်လာထဲမှာဒီမှာပြန်လာတယ်ဒီဂျွန်လာထဲမှာပဲတရက်ကတော့ဥရိကရဓမ္မဌာနပါမင်္ဂပါမင်္ဂကျောင်းတရက်တော့ညာသွားပြီးတော့အိယာဆရာအင်းငယ်ဟော၃ရက်လောက်ကတော့လန်ဒန်မှာသွားပြီးတော့ တဲပြီးတော့ဟိုကိုနေရာဒီနေရာလေးတွေသွားပါတယ်သွားတဲ့နေရာလေးတွေသွားอืมတရက်ကတော့တနေရာကနေပြီးဆွမ်းလာပြီးတော့သွားတော့ဝေးပါရဲ့อืมအဲဒီရောက်ရဲပါဒီမှာသင်တော်တဲ့တရားတွေခေါ်ရတယ်အဲဒီရောက်ရဲပါဌာနတွေကတော့များသောဖြင့်တော့ပမာတွေပဲများပါတယ်ဘာမင်္ဂမှာတော့ပမာကနည်းနည်း သင်ရဲ့ပုဂ္ဂိုလ်ကများများဖြစ်နေလို့အဲဒီမှာတော့ဘုန်းကြီးတို့ဘုန်းကြီးကဘာလို့ဟောပြီးဘာသာကြံပြီးတော့ဟောရပါလဲပရိသတ်ကတော့များတယ်ဆိုရင်လည်းတော်ရုံပါပဲဆိုကြီးတော့မများပါဘူးကွာများတဲ့ခါကလာမှာမှ50လောက်60လောက်ရှိတာပဲသိမှမများပါဘူး အဲဒီကနေပြီးဇွန်လကုန်ပြီးတဲ့နောက်ဇူလိုင်လ၄ရက်မှာအင်္ဂလာကနေပြီးတော့ကြာရဒီဟိုဇူလိုင်လ၄ရက်ကနေပြီးတော့ဇူလိုင်လ၅ရက်နေ့မနေ့မှာဒီဟိုရောက်ပါတယ်ဒီဟိုမှာအနုဘောရရိတ်တာမှာ နှစ်ညအဲဒီမှာအေးရနှစ်ရက်နေရရောက်တဲ့ညတညနဲ့နောက်တဲ့ညအဲဒီမှာတရားတရားဟောဖို့ရသူတို့စီစဉ်ထားတရားနာပရိသတ်တွေတော်များတယ်ဟိုအရင်တော့ကလည်းအဲဒီကံဘောရ ရိပ်သာမှာဘုန်းကြီးတို့ရောက်ပြီးတော့တရားလည်းဟောဥပါတယ်ဒါပေမဲ့မများဘူးဘုရားကနည်းနည်းပဲအခုတော့ခိတ်သက်တွေများတယ်သူဓမ္မယုံကလည်းခကြီးကြီးဓမ္မယုံကတော့ဒီဓမ္မယုံနဲ့တဝက်လောက်တော့ရှိမှထမအောင်သူကခကြီးကြီးမှာဓမ္မယုံထဲမှာပြည့်တဲ့ပြင်ပြင်နဲ့မှာအများကြီးပဲသွားတူတယ်อืมအော်ကြပဲတဲ့ဒါတွေတိုးတက်တယ်ပฏิပတ်ဒီဘက်ကနေပြီးတိုးတက်တာကောင်းတယ်တဲ့အဲဒီမှာ ဘာသာပြန်နဲ့ဟောပါတယ်။ဘုမြဗမာလည်းဟောဟောသူတို့ဒီကိုယ်တော့ဒီလိုဘာသာနဲ့အမှဟောရအဲဒီကပြီးတော့သွားရင်သွားလိုက်တဲ့နေရာလေးတွေကိုသွားပါတယ်နေဟာနုရာက အဲနိုးရတာမျိုးနိုးရတာမျိုးကတော့ပရမဒီဟောမှာသာသနာတိကာစကတိဆောက်ထားတဲ့စေရောတွေရှိပါတယ်အဲစေရောနှစ်စုအဲဒီစေရောနှစ်စုကသစ္စာဘုရားရဲ့ဓာတ်တော်ကြီးသမဏနဲ့ထင်ရှားပါပထမဟိုဟိုခါတော့အချုပ်သိမ်းကြည့်ပြီးငါနာထင်ရှား အဲဓာတ်တော်တွေလည်းအများကြီးသာဗနာထားတဲ့အစီတော်တွေဖြစ်လို့ဒါတွေကတော့သွားရောက်တင်တာပဲတဲ့ဘုန်းကြီးကတော့ရှင်ကရောက်ခုနေတာပါအဲဘုန်းကြီးနဲ့ပါတဲ့ပုဂ္ဂိုလ်တွေလည်းအောင်ဒီအောင်သွားအဲ့ဒီမှာတော့ဘုန်းကြီးเจ้าကတော့ရှိတယ်ဘုန်းကြီးเจ้าရှိတယ်ဘုန်းကြီးကမရှိဘူးတဲ့မှာဘုန်းကြီးအဲအဲ့ဒီမှာတော့တရားတော်မခွဲရပါဘူးစေရောစေရောတွေဖုံးမြော်ကြတော့နောက်ပြီးတော့ ဘောရီဘောရီညောင်မယ်ဆိုတာလဲအဲဒီအိန္ဒိယကပထမကဘောရီညောင်ပင်ကနေပြီးတော့ပွားထားတဲ့ညောင်မင်းပါပဲသူကဟိုညောင်မင်းကပေါက်တဲ့ဟောအပြီးအစီကနေပြီးဖြစ်တာမဟုတ်ဘူးပထမညောင်မင်းက အကိုင်းကနေပြီးတော့ပွားထားတဲ့ညောင်းမင်းနဲ့ပထမပထမဘောရီညောင်းမင်းနဲ့တော့သဘောချင်းအတူတူပဲဒါပေမဲ့လည်းအဲ့ဒီညောင်းမင်းကတော့အမှန်တရားဟောင်းနေပါပြီဘာမှလည်းပဲကြီးကျယ်ရတော့မရှိပါဘူးဟွန်းဒါပေမဲ့လည်းအခုတည်းကအဲ့ဒါအပြင်မရှိခဲ့နဲ့ကြီးနေတာရောက်တဲ့ပုဂ္ဂိုလ်တွေမှာအနာအယုံကျစေကောင်းတာပေါ့လေဘေးပဝန်းကျင်မှာ အဲဒီကပွားထားတဲ့ဘောဓိပင်တွေလည်းသူရှိပါတယ်အဲဒါလေးတွေလည်းပဲအဖူးမြော်ကြတော့ရပါတယ်အဲဒီကကြံတဲ့ကကာနေမှာတညာအိကာနေမှာတော့ကိုဌာနပိဌာနလေးတွေဌာနသုံးဌာနလောက်တော့တရားဟောရပါတယ်အဲဒီမှာလည်းပြိတ္တ တဌာနအဌာနဌာနကတော့သိမများပါဘူးတဌာနကတော့တော်တော်များပါပါအဲဒီမှာကမ္မထာပြနေတဲ့ပုဂ္ဂိုလ်ပွဲတော်ဘယ်သူလဲဟောပွဲတော်ခမင်းမင်းဖြစ်နေလို့ဥဒ္ဒဇာကဥဒ္ဒဇာကတော့တည်တယ်ဥဒ္ဒဇာကအဲအဲဒီဒုဌာနာ သူကလည်းအင်္ဂလိပ်လိုကောင်းအောင်တတ်အင်္ဂလိပ်လိုကောင်းအောင်ဟောနိုင်ပြောနိုင်သူကသူကဟောပြောနေတဲ့ဌာနကိုခုနှစ်ဌာနရှိတယ်လို့ဆိုရတယ်တော့အဲဒီတဌာနမှာတော့ဒိဋ္ဌတော်တော်များပါဒိဋ္ဌတော်တော်များပါရဲ့အဲဒီမှာတရားတော်အတူရုပ်ပါပဲဟောရတယ်နောက်လည်းဟိုနေရာလေးဒီနေရာလေးတွေလိုက်ပြီးတော့ သင်တော်တဲ့နေရာလေးတွေဟောရတညကြီးတညကြီးဟောတယ်အားလုံးပထမကကာနဝရနှစ်ညနဲ့ဒီတဲ့နေရာကြီးက6ညရှိမှာပေါ့အကုန်လုံး7ည7 7ရပါပဲဇာ9ရက်လောက်နေတော့အဲလေးနာအဲ့ဒီ7ရက်လောက်ဒီနေ့မှာတော့ဒီနာရှိလို့ ၄ရက်ကနေပြီးသွားတာဟိုမှာ၁၂ရက်နေပါလိမ့်မယ်ရှိအဲဒီလိုတရားဟောတဲ့နေရာမှာသိပင်ဌာနတွေလည်းတော်တော်များပါတယ်တရားနာတဲ့ပုဂ္ဂိုလ်တွေတထောင်မကနှစ်ထောင်နှစ်ထောင်လောက်သုံးထောင်လောက်ဆိုရှိတယ်ပြိတ္တတွေဟိုရှိတုန်းကဘုန်းကြီးတွေသွားပြီးခေါ်တော့မရှိဘူးပြိတ္တတွေ ဥဒ္ဒရာတော့ဘောရမတော့ဘယ်လောက်ရှိတယ်မသိဘူးဥဒ္ဒရာတရားဟောတော့လည်းတော်ရုံနေမှာပဲသိရှိနေမှာပေါ့ဥဒ္ဒရာရှိသေးရဲ့ဥဒ္ဒရာတော့မှဒီကိုတရားဟောတော့မှဆိုရင်ဉာဏပရိသတ်တွေဟမ်ဟုတ်ပြီဟိုဉာဏပရိသတ်ကပြန်သိမများပါဘူးဟောတော့ဘယ်လောက်ရှိဟမ်ဟမ်ဒီတော့လည်းအများဆုံးဟုတ်တယ်ဆောင်းရှိရင်လည်းတော်တော်များလား ဒီကဒီကသွားတော့မှအဲ့လောက်ကောမများဘူးထင်တာအရင်တခါသွားတော့မှတော့ဟိုတနေရာမှာတော့တော်တော်များများရှိပါတယ်ဘယ်တော့မှလည်းဘယ်လိုဘာယုံလည်းမသိပါဘူးအဲ့ဒီအဆောက်အဦမှာတော်တော်များများရှိပါတယ်အခုတော့နေရာတိုင်းနေရာတိုင်းကတော်တော်များတယ်1000 1000ကျော်2000ဆက်ရှိနောက်ဆုံးတနေရာကတော့အာသိညာတာပဲသူတို့ပြောတာ3000လောက်ရှိတယ်ပြောတာဟုတ်ပုံရတယ်အများကြီးပဲသူကအဲ့ဒီမှာ တရားအသင်တင်ဟောပြီးတော့အချိန်ကလည်းတော်တော်လေးအချိန်ကုန်သွားည၈နာရီလောက်ရှိသွားပြီဒီမှာ၈နာရီလောက်နဲ့ဒီပါတယ်အဲ့ဒါပြန်ပြီးတော့ထွက်တဲ့အခါမှာကားကိုဘေးကနေပြီးတော့သူတို့ကနေပြီးတော့သူတို့ဒီကကြောတဲ့ထုံးတာကဒီဆရာဘုန်းကြီးနာကပြုပြီးတော့ရှိခွေးကြကြောကြတဲ့ထုံးတာရှိတာကိုဒါကြောင့်ဒီကရဲကားရှိရရောဘေးရရောဒီကရဲ စောင့်စောင့်ပြီးတော့သူကကြောနေကြတာနဲ့နိုင်ဝဲလောက်ကြာတယ်ဒီမှာမသွားရဘူးကောင်းကောင်းမသွားရဘူးနည်းနည်းပါးပါးဆွေးရုံနဲ့အချိန်တွေတော့ကုန်သွားတာပဲဆိုဒါပေမဲ့လို့သာသနာတော်ဘက်ကပฏิပတ်တိသာသနာတော်ဘက်ကအလေးပြုတာတွေအကြောင်းပြုပြီးတော့ဘုန်းကြီးတွေဝါမြောက်ရပါတယ်။ဟွန်းအဲဒီမှာပฏิပတ်တိသာသနာဘက်ကတော်တော်တိုးတက်ပါတယ်။ဆိုတော့ဟန်ကြတာတို့ဌာနတွေ တော်တော်များများကရှိပါတယ်အဲဒီညာများရှိတဲ့နေရာတွေအကုန်လုံးတော့မသွားနိုင်ပါဘူးထူးတဲ့နေရာလေးတွေတော့ပဲဘုန်းကြီးသွားခဲ့ပါတယ်အဲဒီဒီဟောကလာကနေ့12ရက်မှာလာတော့17ရက်နေ့ပေါ့လေအင်္ဂလိပ်17ရက်မှာဒီကဥဒုံတရရောက်လာတာပေါ့မှာမိယုံလေးပဲ တော်ပါလေပြီတော့မီလည်းဟောမှာမာရရမှာပဲလို့ပြောတာမီလို့တော်ပါလေတော့ရောက်လာဒီကဒီအဖေါ်ကပေးလိုက်တဲ့ဟိုအဆောက်အဦနဲ့ပတ်သက်ပြီးတော့ကျန်ရစာလေးတွေတရားစာလေးတွေပါပါအဲ့ဒါလေးတွေအဲ့ဒါလေးတွေပေးတဲ့ပုဂ္ဂိုလ်အဲ့ဒီမှာတော့ပေးတဲ့ပုဂ္ဂိုလ်ကနည်းနည်းရှိတယ်နည်းနည်းပေးဟိုရင်းကြမှာအဲ့ဒီက 12ရက်နေ့ကျမှ12ရက်နေ့ကျမှဒီကနေပြီးတော့ပြင်ပြင်ညာနဲ့စင်ကာပူကိုလာတာစင်ကာပူသွားတာလည်းဆရာကြောင့်မဟုတ်ပါဘူးဒီကနေပြီးတော့ပီနာကိုစင်ကာပူမရှိအဲပြင်ညာမရှိဘူးသွားလို့လာတော့ပီနာကိုသွားလို့လာ အရင်ကမှပဲဘာကြောင့်သွားရလဲအဲ့ဒီကပင့်ထားတာရှိတယ်ဒီကဘုန်းကြီးတစ်ပါးပို့ပေးဖို့ဆိုတော့ပို့စင်သလားမပို့စင်သလားဘယ်လိုအခြေအနေရှိတယ်လဲဆိုတာလည်းသွားရင်းလာရင်သိရင်ကောင်းတာပဲဆိုပြီးတော့အဲ့ဒီပိဏဘာဝေအစီအစဉ်နဲ့ဒီစင်ကာပူတော့ဒီဝကနေပြီးတော့လေနာတရရှိတော့ဒီမှာစင်ကာပူမှာဆင်းစင်ကာပူကြတော့လည်း ဗမာတွေတော်တော်များများရှိတာပဲဟွန်းတော်တော်တော်ပဲအလေးပြုကြပါတယ်တော်တော်တော်ပဲသူယူဆိုင်ကြပါတယ်အဲဒီဟာအဲဒီရောက်တဲ့အခါကလည်းဘုန်းကြီးကပထမတော့ကလည်းအရင်မှသုံးရပဲနေမယ်တော့ဒေါ်ညိုညိုဆိုတဲ့ဓမ္မကသူကသူလည်းပဲဆုံးခါရအောင် ၄ရက်ကျော်နေပါအောင်လို့လျှောက်တာလည်း၄ရက်၄ညနေခဲ့ရပါတယ်အဲဒီတော့ညဉ့်ညဉ့်ဆိုတဲ့ကမှတော့ညဉ့်ညဉ့်ဆိုတဲ့အဲမှာသူသူတို့မြောက်ကဘုန်းကြီးတွေဘုရားဘုန်းကြီးတို့တွေပေါ်တယ်ဘုန်းကြီးတစ်ပါးတည်းမဟုတ်ပါဘူးစင်္ကာပူကနေပြီးတော့ကျိုးရရရောက်လေမြန်လက်မှတ်တွေပါလေတော့သူကယူပြီးတော့ဆူလိုက်သေးတာပါသူက သူကဆိုလို့ရှိတာဘုန်းကြီးအစတုန်းကတော့အဲဒီခီးစဉ်တော့တင်ညာရှိသလားမရှိသလားလည်းမသိဘူးကိုသွားခြင်းလည်းနေရှိခြင်းမှလည်းရှိမယ်ကားနဲ့သွားတာလည်းသွားရမှာယထာနဲ့သွားတာလည်းသွားရမှာပဲဘိညာရှိနေဘိညာနဲ့သွားရမှာသွားရင်လည်းစောစောကထူထမ်းထားတဲ့ဓမ္မတွေထူထမ်းထားတဲ့ဈေးစကားနဲ့ပဲဘိညာလည်းမှ ယူပြီးတော့သွားမယ်တဲ့ဘုန်းကြီးကစဉ်းစားထားပါတယ်အဲ့ဒီဓမ္မကြီးကသူတို့ကစေတနာသိကောင်းတာဟုတ်တယ်ဗျ။သူကသူသူသာကဘုန်းကြီးမတိုက်တော့ပါဘူး။သူကစင်္ကာပူကနေပြီးတော့ပင်နာအချိပရမအစီအစဉ်အတူပင်နာကနေပြီးတော့ယိုရီးယားအချိအစီအစဉ်အတူအဲဒါ ဒါကဘုရားနေပြီးပြင်နာကလည်းနည်းရသိပြီးတော့ဈေးမကြပါဘူးပြင်နာကနေပြီးရိုးရကဈေးတော့ကြပါတယ်ဒါပေမဲ့လို့အဲ့ဒီဒွန်ဒွန်ညင်ညောကသူကစကိုခံပြီးတော့သူတို့နှစ်ယောက်ညီလူညီမဈေးရအောင်ဆိုပြီးတော့သူတို့စင်္ကာပူငွေနဲ့600ကျော်ကြပါတယ်နဲဘုန်းကြီးတို့သုံးဝက်အတွက်စင်္ကာပူငွေနဲ့ရှာစင်္ကာပူငွေက မြန်မာဗုဒ္ဓလာငွေကဗမာငွေနဲ့ဆိုရင်သူတို့ငွေဒေါ်လာငွေတစ်ခုကိုဗမာငွေသုံးချက်ကြတယ်သုံးချက်ကြတယ်ဆိုပါတယ်အဲဒီတော့တော်တော်စေတနာကောင်းကောင်းနဲ့ပဲလူချက်တန်းကြတာဟွန်းသိကျင်လည်းပဲဒီလိုအလွတ်တူတာတွေလည်းတော်တော်များများရှိပါတယ်ပစ္စည်းတွေတူတာတွေပစ္စည်းတွေတူတာကတော့ဒီဟိုတုန်းကဆိုအများကြီးပဲဒီဟိုတုန်းကသင်္ကန်းနေရတာဗိတ်တွေရော စားကြတော့ကြာရရောသုံးလိုပါဒီစည်းအများကြီးတွေကအဲ့ဒါတွေတော့ပမာတိယူသွားလို့မတော်ဘူးယူသွားလို့ရှိရင်ဘေးများမှာမှလေးနေရှုပ်နေတာပဲပြီးတော့ဒီကြတော့လည်းသိပြီးတော့လည်းမလိုဘူးလို့စားကြတော့ကြာတွေလည်းယူသွားလို့မတော်ဘူးဆိုပြီးပုံမှာကန္တဝရမှာယူခဲ့တာများပါတယ်ဒီတင်ကြောင်းနေလည်းပဲထိုက်တရားတွေကတော်တော်များများပဲယူခဲ့ရပါတယ်ကွာတို့တို့စီကတူတဲ့ဥစ္စာတွေ အဲဒီကစင်ကာပူမှာရှိနေတော့မယ်ကွာလာလမ်ပူကနေပြီးတော့သူတို့စီလည်းပဲကြွပါအောင်ဆိုပြီးတော့ဆရာမတယောက်ကနေပြီးတော့ပြင်တယ်အဲဒါဒီတယ်လီဖုန်းနဲ့ပြောပြီးတော့ပြင်တယ်ကွာလာလမ်ပူလည်းပဲတညတော့တရက်လောက်တော့ဝင်မပဲဆိုပြီးတော့သွားတယ်အဲဒီမှာလည်းရောက်တော့နေရနေပါအောင်ဆိုရင်နေရတယ်အဲသူတို့စီကတော့ သမာတော့တော်တော်များများရှိပါတယ်သို့တော့တောရတွေကမဟုတ်ဟိုအဲဒီမြို့ဌာနတွေကိုသိမလာနိုင်ကြပါဘူးနည်းနည်းပါးပါးပဲလာနိုင်ပြည်နာတုန်းကတော့အဲစင်ကာပူတုန်းကတော့သူကတရားနာပုံပုံညာတရားတွေလာပြီးတော့နာကြတရားရှုမှတ်တဲ့တရားတွေဟိုမှာကျောင်းကဒီလိုဘုန်းကြီးရှိပါဒီလိုဘုန်းကြီးကဒီမှာတရားအထုတ်တော်ဘူးတာပဲ ဒီမှာ6လတာနေသွားတဲ့ကြောဥဒ္ဒဇာရတဲ့ဥဒ္ဒဇာရတဲ့သုံးမဩဝါဒတွေနာတိုင်းတိုင်းနာတွေအထုတ်ခဲ့တယ်ပြောရတယ်အဲ့ဒီဆင်္ဂါဘူကသူလည်းပဲအဲဒီကမ္မထာတရားတွေလည်းဟောပြနေတာပါပဲအဲဒီမှာသုံးညတရားဟောရပရိသတ်တွေကတော်များတော့မများပါဘူးတော်ရုံပါပဲဟိုမှာတော့ 80လောက်တော့ရှိပါတယ်အဲ့ဒါလည်းဝိပဿနာတရားအတူယုတ်နားလဲအောင်တော့ခေါ်ရသဘောကျကြပါတယ်ခေါ်လာလာမူကြတော့ဟောဟောဘာသာကြီးကမွတ်စလင်ဘာသာကြီးတွေကတရားဟောရ အဆင်မပြေပါဘူးကွတရားဝေအဆင်မပြေဘူးဒါကြောင့်အတော်သင့်ပါပဲဩဝါဒတရားလေးနည်းနည်းပါပါတော့ပြောဟောပြီးတော့ပြီးပါတယ်ပြီးနိုင်ကြတော့လည်းပြီးတိုင်းပဲတရားဟောဖို့ရတော့အဆင်မပြေပါဘူးညမှာလည်းခဏမှလည်းနှစ်ညအဲဒီမှာတော့သူအစိုးရနိုင်ငံခြား ဘုန်းကြီးပါလေလားတရားဟောတာတို့အလိုမရှိဘူးမဟောရဘူးလို့တို့ကတားမြစ်တာရှိဘုံမှာတရားပြနေတဲ့ဘုန်းကြီးတော်မှတို့ကပြန်ပြီးထုတ်ပြတာရှိတယ်အဲဒါယူရဘုန်းကြီးပါပဲယူရဘုန်းကြီးကြောင့်ဘုန်းကြီးလည်းရောက်ခဲ့ပါတယ်ဒီမှာအဲဒီမှာတရားထုတ်တာတရားထုတ်တာယောဂီလည်းရှိပါတယ်ဘုရားတော်ကဒီမှာတရားထုတ်ပြီးတဲ့ဘုန်းကြီးပါပဲဟိုမှာသူတရားပြတယ်အဲသူ့ကို ရိုးရမနေဘူးရအဲရိုးရတယ်ရိုးရမဟုတ်ဘူးလေမိနာကမနေဘူးရသူကလည်းထုတ်ထားတယ်လို့ပြောတယ်အဲဒီရောက်တဲ့ခါလဲဘုန်းကြီးကတရားတရားဟောဖို့ရအစမတီတာနဲ့သူတို့ပြောရတယ်တရားဟောလို့အစမတီတရားဟောဖို့ရမသိတော့ဘူးဆိုတော့တရားတော့မဟောဘူးအဲတရားဓမ္မတွေ မိမိတို့သိရင်လားရှင်းတော့မေးမေးလို့ရှင်းတော့ခွန်ကြီးတို့ဖြေမယ်အမေးဖြေကတော့တရားဟောတာနဲ့ဆိုင်မှုဆိုပြီးတော့သူတို့မေးခိုင်းရတယ်တရားတယောက်ကမေးတယ်ဝိပဿနာတရားဆိုတာဘယ်လိုရှိရပါလဲဆိုပြီးတော့မေးရပါမေးတော့ဘုန်းကြီးဝိပဿနာရှိဖို့နေတော်တော်ဆုံးဆုံးလေးနဲ့ပြောရတယ်သူကတော့အကြပါတယ်သူကတရားဟောတာလည်းသိတော့မချိုးပါဘူးသူကနောက်သူအဲဒီဝိပဿနာရှိဖို့ တော်တော်ကြာတာလေးပြောပြီးသိတော့မကြပါဘူးအဲဟိုတော့ရှိမှာပေါ့မိနစ်20လောက်ရှိမှာနိုင်ဝဲလောက်ရှိမှာမသိပါဘူးအဲ့ဒါပြီးတဲ့ခါကလာကြတော့တရားပုဂ္ဂိုလ်လည်းမရင်မင်းနိုင်တယ်ဆိုတော့တက္ကမနှစ်ယောက်တွေ့တယောက်ပြီးတယောက်လာပြီးတော့မရသေးပါလည်းပဲဖြေရပါတယ်အဲဒီတော့တန်နိုင်ပင့်တော်တယ်များအောင်မှာသာသနာပြုရတယ်ဟိုရင်ပိနာမှာ တဲ့ဌာနကတော့ဗမာဘုန်းကြီးကျောင်းပါပဲအရင်ကဥပညာဝန်သားဆိုတာဒီမှာနေတော့အခုတော့သူကအမေရိကရောက်သူက၈နှစ်ရှိတော့၈နှစ်ရှိတော့ဝေးဟိုသူတို့နိုင်ငံက၈နှစ်ပြည့်ရင်ခွင့်မပြုဘူးလေ၈နှစ်ပြည့်တော့ကြားလာအဲ့ဒါသူကအမေရိကရောက်တဲ့ပညာဝန်သားဘုံမှာဘုံမှာဘုန်းကြီးရောက်တာရှိပါတယ်ဥဒုံတရား သူကညောင်ကပါပဲဥထေယဝန္တနဲ့သူကဉာဏ်လေးနဲ့မနာသိပါဘူးအဲဒီခွန်ကြီးအဲဒီခွန်ကြီးကြောင်းပါတရားကအဲဒီမှာလည်းပဲတရားဟောဖို့ရမသိတော်လို့ဆရာပမာလာရှင်းနေကမရှင်းနေရရောက်ရှင်းနေညပါမဟောရံပြောကိုယ်ရနေည ကိုယ့်အနေနဲ့လည်းပဲဟောပြောရစီစဉ်မရှိတဲ့မောရပါပြီးတော့သူဥထာဏမှာအဲဒီဓမ္မယုံကလည်းဖြစ်ဓမ္မယုံဖြစ်ပြီးတော့ဓမ္မယုံကိုအသစ်ဆောက်ဖို့ဓမ္မယုံအသစ်ဆောက်ဖို့သူအစီအစဉ်လုပ်ခဏဘုန်းကြီးတို့မပြန်ခင်လေးတွေပဲအဲ့ဒီအချိန်ပြီးတော့စောစောကတည်းကဗနဲ့ချဖို့ပုံမြင့်ချဖို့သူတို့ အစီအစဉ်လုပ်ထားတာနဲ့ဘုန်းကြီးတို့လည်းအဲ့ဒီဘုန်းကြီးချပြီးမှပဲလာခဲ့ပါတယ်။အဲဒီမှာအဆောက်အဦတော်တော်ကောင်းကောင်းလေးပါပဲဆောက်ကြတော့အဆောက်အဦကြီးတစ်ခုပါတယ်ပြီးတော့ဆောက်နေပါတယ်။အဲဒါကတော့ယောဂီပုဂ္ဂိုလ်တွေနေဖို့အဆောက်အဦကြီးနှစ်ထပ်အဆောက်အဦကြီးတော်တော်ကြီးပါတယ်။တန်း20လောက်ပုံမှန်လို့ပြောပါတယ်။ဝင်သူတို့ဝင်တယ်တန်း20။ပမာငွေရဆိုရင်လည်း စိတ်မနေတော့အတန်စေဆိုတော့များတော်လာပဲလို့သူတော်ရဲ့ပုဂ္ဂိုလ်ရှိတယ်သို့တော်လည်းပဲဂျိုးရမှာတော့တရားဟောတဲ့ခါကာလမှာဉာဏပရိသတ်ကတော့အဲဒီယောဂီပုဂ္ဂိုလ်လေးတော့ပုံမှန်ရှိတဲ့ပုဂ္ဂိုလ်တော့ပဲတခြားပုဂ္ဂိုလ်ကသိမပါဘူးနည်းနည်းပါးပါးတော့မများတော့ပါဘူးအဲမင်းညာအဲ့ဒီမှာတရားဟောရပါတယ်ဟိုတနေရာမှာတော့ဒီကပြန်သွားတဲ့ယူရဘုန်းကြီးကျောင်း ပါတယ်လို့အဲဒီကြောင့်ပါကျောင်းနာမယ်တွေလည်းဒီမဲ့ဆုံးမယ်အဲဒီကျောင်းမှာနေဆုံးပင်လို့သွားသေးတယ်နေဆုံးစားတယ်နေဆုံးစားပြီးတော့သူကအဲဒီမှာဟောရတာတရားဟောပါအောင်ဆိုလို့အဲတရားအထူးချုပ်ဟောပါတယ် တရားပမာလိုဟောအဲဒီလိုဒီလိုဒီလိုဘာသာပြန်ပေးမဲ့ပုဂ္ဂိုလ်တွေရဲ့ဒီလိုဘာသာပြန်အဲဒီလိုဟောရပါတယ်အဲဒါဘုန်းကြီးတို့သာသနာပြုခဲ့တဲ့အစီအစဉ်ဟာကိုယ်အတူရုပ်ပါပဲတရားဟောတာကတော့ဟောရရှိတဲ့ခါကလာမှာအဲဝိပဿနာရှုဖို့ရှုနည်းလေးနားလည်အောင်လို့ ခွဲရပါတယ်အမေအမေဖြည့်ရှိတဲ့အခါလည်းပဲသူမေးတာတွေဖြည့်ရမင်းညာကလည်းပဲပုံမှန်တဲ့နိုင်ငံခြားယောဂီရရှိရပါမျိုးသမီးမျိုးသားတွေမျိုးသမီးတွေများပါတယ်သူတို့ကမေးလို့မေးလေးတွေလည်းဖြည့်ရပါတယ်အခုလိုနိုင်ငံခြားတွေမှာသာသနာ့တရားတွေဟောပြီးတော့ သာသနာ့လူတရားတွေနာလို့တရားတွေအားထုတ်နေကြတာမှန်တာအားရစရာကောင်းပါရဲ့ဒီလိုဟောပြောမဲ့ပုဂ္ဂိုလ်မရှိလို့ရှိရင်ဘုရားနာတွေမှာဘုရားဘာသာတရားကောင်းနားမလည်ကြဘူးတချို့နေရာတွေမှာဘုရားဘာသာဆိုရင်လည်းလည်းထေရဝါဒဘုရားဘာသာမျိုးမဟုတ်ဘဲနဲ့ဇင်ကိုင်းရောဘာတော်ရှိတာပေါ့လေအဲ့ဒါတွေအဲ့ဒါတွေနဲ့ပဲသူတို့တရား အမှန်လုပ်ပြီးတော့သူတို့လိုက်နာနေကြစင်္ကာပူတော့ကဆိုလို့ရှိရင်ပထမရောက်ခါကညအဲဒီဘုန်းကြီးเจ้าမှာပဲဒီဘုန်းကြီးเจ้าမှာဒီမှာအရင်ကလာတဲ့ဦးကြီးရှာဟိုကြာတဲ့ထေကြာတဲ့ထေကြီးကသူအစီအစဉ်လုပ်ထားတော့ အဲဒီကြောင့်မှပဲအများကြီးအဲဒီမှာသူတို့ပြည်သားရှင်တွေကမတွေနဲ့တူပါရဲ့သူကဘုရားရှိမှပဲဘုရားပူဇော်ကြတာနဲ့တူပါရဲ့ဘာတွေရွတ်ဆိုနေတယ်ဒီပါဦးသင်းဆိုတယ်လို့ပါဆိုပြီးတော့ဟိုအတန်မြေဥစ္စာတွေခောက်ခောက်ပြီးတော့ထုတ်ထုတ်ခောက်ခောက်ပြီးတော့လုံတာဥစ္စာဒါသူတို့ဟာဒါကုသိုလ်ထုလို့သူတို့ယူပြီးတော့လုံတာအင်း အထေရဝါဒဘုရားဟောတဲ့ဘုရားဝါဒနဲ့တော့သိမကြိုက်ဘူး။ဟွန်းအဲဒါကြီးတွေ့ရပါတယ်။အဲဒီတော့အခုဗမာပြည်မှာတော့ထေရဝါဒဘုရားဘာသာဘုရားဟောတော်မူတဲ့အတိုင်းသံဃာနာတင်ထားတဲ့အတိုင်းပထမသံဃာနာတင်ဒုတိယသံဃာနာတင်တတိယသံဃာနာတင်သရုပ်တသံဃာနာတင်ထားတဲ့အတိုင်းအခုဆိုတော့သင်္သမရစထားတဲ့ဗမာပြည်မှာတင်ထားတဲ့အတိုင်းတရားမှန်တွေကို ကြားနာရအကျင့်အားထုတ်ကြရတယ်အမှန်တရားဝါမြောက်စရာကောင်းပါရဲ့ဗမာပြည်မှာတရားထုတ်ကြတယ်အခုဒီမှာဒီသာသနာ့ရေးဓမ္မဆိုရင်လည်းတရားထုတ်တဲ့ပုဂ္ဂိုလ်တွေများတယ်အင်းဒါတွေတရားတွေကြားကြရတာချိုးစားတာအားထုတ်ကြတယ်အမှန်တရားကောင်းပါရဲ့ဒါကြောင့်ဒီမှာလည်းပဲတရားကိုချူလို့လာပြီးခွန်ကြီးတို့သွားတဲ့အခါလဲအဲဘုရားသခင်ကနှုတ်ကအခွက်ကဟောဆောင်ပြီးကြလားအားပေးကြတယ် ဆရာလာတဲ့ခါကာလလည်းပဲအထူးအလေးအမြတ်ပြုပြီးတော့ကျူဆိုကြပူဇော်ကြပြုလုပ်ကြဒါသာသနာတော်ကိုအားပေးတဲ့နေပါပဲအဲဒါပေမဲ့အရေးကြီးတာကတော့မြတ်စွာဘုရားဟောကြားတော်မူတဲ့အတိုင်းဘုန်းကြီးတို့ကဟောကြားတဲ့ဝိပဿနာလုပ်ငန်းစဉ်တွေရှိပါတယ်အဲဒီလုပ်ငန်းစဉ်တွေအရရှုမှတ်ပွားများဖို့ရာကတော့ပို့ပြီးတော့အရေးကြီးပါတယ်အဲဒါက မိမိတို့မှာလည်းပဲရှုနိုင်တယ်များရှုရှုတိုင်းရှုတိုင်းဟာကုသိုလ်ထူတွေပွားနေတာပဲ။อืมဒုက္ခသစ္စာပိုင်းခြားရသိရမည်ဆိုတဲ့အတိုင်းမိမိတို့တဏှာကဖြစ်ပြနေတဲ့ယုံနာတွေကိုရှုပြီးတော့သိနေတာဒုက္ခသစ္စာတွေသိနေတာပဲ။အဲဒီဒုက္ခသစ္စာတွေသိအောင်လို့ရှုနေရတာအနာအဆင်ပြေပါတယ်။မြင်နိုင်ကြားနိုင်နားနိုင်စားသိတဲ့တွေ့ထိတဲ့စိတ်ကူးစားကြတဲ့တိုင်း ဒွါရ6ပါးပေါ်လာတဲ့ယုံနာတွေဟာဒုက္ခိုက်တာနဲ့ဖြစ်ပြနေတယ်မရှိတဲ့ပုဂ္ဂိုလ်တွေကတော့အဲဒီဟာတွေအများအားတည်နေတယ်လို့ထင်တာပဲမြင်ရတာရောကြားရတာရောကိုယ်ကြီးရောစိတ်တွေရောအစဉ်သာဝရတည်နေတယ်လို့ထင်နေတာပဲအခုရှိနေတာတွေအရင်ကရှိနေတဲ့ယုံနာနေပဲအရင်ကအတိုင်းကြီးနေတာပဲလို့ထင်နေတယ် မှန်ရတာတော့မဟုတ်ပါဘူးမရှိလို့မသိတာပဲမသိလို့မမြဲတာတွေမြဲတယ်လို့ထင်နေတယ်ပုဂ္ဂိုလ်သတ္တဝါမဟုတ်ဘဲနဲ့ပုဂ္ဂိုလ်သတ္တဝါလို့ထင်နေတယ်အဲဒါတွေလည်းပဲပုဂ္ဂိုလ်သတ္တဝါဖြစ်ပြီးတော့ကောင်းတဲ့အာယုန်တွေနဲ့ခံစားပြီးတော့နေရတာကောင်းတယ်ချမ်းသာတယ်ဒီလိုလဲထင်ပြီးတော့နေကြတယ်အဲဒီလိုထင်နေတာဟာထင်နေတာဆွဲလာနေတာဥပါဒါခေါ်တယ်အဲဒီလိုဥပါဒါရှိနေတဲ့အတွက် ယခုဘဝလိုပဲနောက်နောက်သောဘဝတွေဖြစ်ဖို့ရတယ်အလိုရှိနေရတယ်ယခုချမ်းသာသလိုနောက်ခါလည်းချမ်းသာခြင်းရတယ်မချမ်းသာတဲ့ပုဂ္ဂိုလ်တွေကလည်းချမ်းသာခြင်းရတယ်အဲဒီတော့အခုတွေ့ပြီးနေရတဲ့အာယုခံစားမှုတွေမျိုးကိုပဲအကောင်းချင်းပြီးတော့ဒါနှိမ့်သက်ပြီးတော့နေရဒါနှိမ့်သက်ပြီးတော့နေတဲ့အတွက်ကုသိုလ်ကအကုသိုလ်ကတွေကအကျိုးပေးပြီးဘဝတည်ဖြစ်ရတယ်အကုသိုလ်ကအကျိုးပေးတော့ပေလေးပုံရောက်စင်းရတယ် အကြီးအကျယ်ပါပဲကုသိုလ်ကံကကျိုးပြီးတော့လူဘဝနတ်ဘဝတွေရောက်အဲနတ်ဘဝဆိုတာမမြင်လို့ထားပါတော့လူဘဝကထင်ရှားတာပဲ။ဦးကျင်တာ၊အိုရနာကျင်တာ၊နာရပေကျင်တာ၊တရားကိုရှင်းစိတ်ရှင်းရတယ်လည်းမကြမကြတွေ့ရ။အဲဒီရှင်းရတယ်လည်းတွေ့နေရတယ်။အဲဒါဘာကြောင့်လို့ဆိုလို့ရှိရင်မိမိတို့သဏ္ဍာန်မှာတကယ်ဖြစ်ပြတဲ့ဒုက္ခသစ္စာတရားတွေကိုအမှန်တိုင်းနဲ့သိလို့ကိလေသာတွေ ဖြစ်ပြီးတော့အဲဒီကိလေသာအကြောင်းပြုပြီးတော့ဘဝသစ်ဖြစ်နေတာတဲ့ဆင်းရဲတွေခံစားပြီးတော့နေကြတယ်အဲဒီဆင်းရဲတွေငြင်းငြင်လို့ရှိရင်ဒုက္ခသစ္စာအမှန်တိုင်းသိရမယ်အခုမြင်နိုင်ကြတဲ့ပေါ်လာတဲ့ယုံနာနဲ့ရှုလို့ဖြစ်ပြနေတာတကယ်သိလို့ရှိရင်တော့မမြဲဘူးဆိုတာကိုယ်တိုင်သိချာသိတာမမြဲပြီးတော့ချမ်းသာလို့လည်းမထင်နိုင်ဘူးဆင်းရဲဘာမှအကူအညီဖြစ်ပြီးတော့ရှိမှမရှိတော့ဘူး အသက်ရှင်နေတဲ့ပုဂ္ဂိုလ်သားတော်လည်းလည်းရှင်မဆွဲလန်းကြမရှိဘူးအဲဒီတော့အဲဒီမြင်နိုင်ကြတဲ့အာယုန်တွေအပိတွေကိုအကြောင်းပြုပြီးနိတ္တတာမှုတဏှာဆိုတာလည်းမဖြစ်ဘူးအဲအဲဒီတဏှာလည်းပဲမရှိဘဲနဲ့ကင်းအဲဒါသမှုရသစ္စာကိုပြရမယ်ဆိုတဲ့အတိုင်းသမှုရသစ္စာကကင်းနေတာပဲသို့တော့ ဒီတဏှာကလုံးလုံးကင်းလာတော့လုံးလုံးတော့ကင်းတာမဟုတ်ဘူးရှုမိတဲ့အာယုံလေးနဲ့စပြီးတော့ကင်းတာမရှုမိတဲ့အာယုံလေးနဲ့မကင်းဘူးမရှုဘဲနေတဲ့ခါကာလမှာဒီနှိမ့်သက်တာမှုတဏှာတွေချင်းအောင်ပါပဲပုထုဇဉ်ပုဂ္ဂိုလ်ပြောနေတော့သောတာပန်တောင်မှနှိမ့်သက်တာမှုတွေဖြစ်သေးတာပဲဒါကလည်းဖြစ်သေးတာအနာကလည်းပဲဖြစ်တာများဖြစ်သေးတာပဲဉာဏ်နာဖြစ်မှအဲဒီကြမှာကိလေသာတွေအကုန်ကင်းတယ်ဒါပေမဲ့လို့ရှုတိုင်းရှုတိုင်းလည်းပဲကင်းတာလည်းကင်းနေပါရဲ့ အဲမြင်နိုင်ကြတဲ့ပေါ်လာတဲ့ယုံနာတွေအဖြစ်ဖြစ်ရှုပြီးတော့ဒုက္ခသစ္စာတရားတွေကိုသိရခြင်းမြင့်တဲ့ပါမှုလူချင်းတောင်းတာမှုသမှုရသစ္စာတွေပယ်ခြင်းကိစ္စပြည့်တယ်ပယ်ဆိုတာလည်းပဲကင်းတာကိုပြောတာပါတမင်တကာသွားရောတွန့်ထုတ်ပဲနေတာမဟုတ်ပါဘူးအမှန်ပြီးလို့ရှိရင်မှားပြီးပြီး ဖြစ်မဲ့တဏှာတွေမဖြစ်ဘဲနဲ့ငြိမ့်သွားတာအဲ့ဒါကိုပယ်တယ်လို့ဆိုရတယ်အဲဒုက္ခသစ္စာပိုင်းခြားရသိရမည်သမုဒယသစ္စာပယ်ရမည်လို့မြတ်စွာဘုရားဟောတဲ့တိုင်းခုယောဂီပုဂ္ဂိုလ်တွေရှုတိုင်းမှတိုင်းဟာဒုက္ခသစ္စာလည်းပဲရှုမှပြီးပြီးနေတာသမုဒယသစ္စာလည်းပဲအဲပယ်ရင်းကိစ္စပြီးနေတာပဲမေဃသစ္စာမိမိသာနာဖြစ်ပွားစေရမည်တဲ့မေဃသစ္စာဘောဘာဝေဒဘာဖြစ်စေရမယ်အဲဒါလည်းရှုတိုင်းမှတိုင်း မဂ္ဂင်7ပါးတရားတွေထိုက်ပြလို့သာဖြစ်နေတာပဲမဂ္ဂင်7ပါးတရားတွေဖြစ်နေမဂ္ဂသစ္စာတွေတိုင်းပွားများနေပြီးသားပဲအဲဒီဝိပဿနာမဂ္ဂသစ္စာတွေပြည့်စုံတဲ့အခါကာလကျတော့အရိယာမဉ္ဇဏ်တွေဖြစ်ပြီးနိဗ္ဗာန်မြတ်ပြုတာဝိပဿနာမဂ္ဂင်ပြည့်စုံရင်အရိယာမဂ္ဂင်ဖြစ်တာပဲသောတာပတိမဂ္ဂင်ရှိပြီးတော့စပြီးတော့ဖြစ်အဲဒီဖြစ်တဲ့အခါကာလရှုမှတ်နေရင်းနဲ့ပဲယုံနာသင်္ခါရငြိမ့်တဲ့ သဘောတွေကိုတွေ့ရတာကိုယုံနာသင်္ခါရငြင်းရဖို့အပြီးတည်းရောက်တော့ဘာမှသိရမရှိဘူးဘာမှအဖြစ်ပြတယ်မရှိတော့ဘူးလို့အဲ့ဒီအနေနဲ့သိပြီးတော့တွေ့ရတယ်အဲ့တော့အဲ့ဒါဖြင့်နိရောဓသစ္စာကိုမျက်မှောက်ပြုရမည်မျက်မှောက်ပြုဆိုတာကိုယ်တိုင်တွေ့ရမယ်ကိုယ်တိုင်သိချာသိရမှာဒါအရိယာမညာနဲ့ပဲသိနိုင်ပါတယ်အဲဝိပဿနာမေရသစ္စာက ပြည့်စုံလို့ရှိရင်အရိယမဂ္ဂသစ္စာဖြစ်ပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုပြီးတွေ့တယ်အဲနိဗ္ဗာန်ကိုပထမစပြီးတွေ့ရင် သောတာပတိမေဖို့ရောက်ပြီးတော့သောတာပန်ဖြစ်ဘယ်လေးပါးကလွန်မြောက်တယ်အောက်ထစ်ဆုံးဘယ်လေးပါးကလွန်မြောက်တယ်သောတာပန်ဆင်တန်းရောက်အောင်အထုတ်ဖို့တော့ရည်ရှိပါတယ်တတ်နိုင်လို့ရှိရင်လည်းအဲဒီကနေပြီးတိုးတက်ပြီးတော့နာရာဖြစ်အောင်နာရာဖြစ်အောင်ယာနာဖြစ်အောင်အထုတ်ဖို့ရလိုပါတယ်အဲဒီလိုအထုတ်ဖို့ရတွေကိုခွန်ကြီးတို့က အကျဉ်းချုပ်လည်းဟောရတယ်ကျေလည်းဟောရတယ်ဟိုစီရောက်တဲ့ခါလည်းဒီလိုပဲအကျိုးချုပ်ဟောရအဲဒီလိုဟောတဲ့အတိုင်းအခုဒီမှာဆရာသမားတွေညွှန်ကြားတဲ့အတိုင်းအားထုတ်နေကြတာမတန်ဝန်သားကြကောင်းပါရဲ့တရားဟောတဲ့အတိုင်းဒုက္ခသစ္စာကိုပိုင်းခြားပြီးရဲ့သမုဒယသစ္စာလည်းပဲအဲပြီးတယ်နဲ့ဆက်ပြီးတော့ပဲခြင်းကိစ္စပြီးနေတယ်မေဃသစ္စာလည်းမိမိဒါနဖြစ်ပေါ်ခြင်းကိစ္စပြီးနေတယ် အဲမေဃသစ္စာဝိပဿနာမေဃသစ္စာတွေပြည့်စုံတဲ့အခါမှာဝိပဿနာမဲ့ခင်နဲ့ရှင်းတာပြည့်စုံတဲ့အခါမှာအရိယာမေဃသစ္စာတွေဖြစ်ပြီးနိဗ္ဗာန်ကိုမျက်မှောက်တွေ့ရမယ်အဲဒီခါကျတော့နိဗ္ဗာန်ကိုမျက်မှောက်တွေ့ရမည်ဆိုတဲ့တရားဆုံးမှာတော့လည်းအညီနဲ့ပြည့်စုံပြီးတော့သွားတာအဲဒီပြည့်စုံအထုတ်ဖို့ပါပဲဒါကြောင့်ရှိကလည်းအထုတ်အကြတာတွေများပါပြီဒီကိုယ်လည်းအထုတ်နေစေနောင်လည်းပဲပြည့်စုံတဲ့နေရာပြည့်စုံဆက်လက်ပြီးအထုတ်သွားကြဖို့ဤသို့အထုတ်သွားသဖြင့် မိမိတို့လိုရှိရသောမညာပူညာဖြင့်နိဗ္ဗာန်ကိုအသင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။